ယနေ့သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံလကြီးကျော်3ရက်ခရစ်နှစ်2019မေလ23ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေကောင်တီဆံဂေပရိယေစီတီဒေါက်တာမောင်မောင်ဒေါ်မေယုသမီမချုတင်မောင်မိသားစုများ၏ ဓမ္မစက္ကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်သာရှင်မင်းဝန်ဆရာတော်ဘုရားဤမဟာတတိပဌာဝိပဿနာ9ရက်အချိန်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့တရားလို့ကိုရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တတိပဌာနာသုတ်တံဒေသနာမတော်မှာလာတဲ့ တတိပဋ္ဌာန်ကျင့်စဉ်တရားတော်ပဲဖြစ်ပါလေဒီတတိပဋ္ဌာန်ကျင့်စဉ်တရားတော်ကိုဘုရားရှင်ကိုရောမြတ်ကြီးကုရုတိုင်ကမ္မတတ္တမဆိုတဲ့ဏိကုံးရွာကြီးမှာမြတ်စွာဘုရားဟောကြားတော်မူပါတယ်အဲဒီကုရုတိုင်ကမ္မတတ္တမဏိကုံးရွာကြီးမှာဘာကြောင့်ဟောတာလဲဆိုတော့ အဲ့ဒီကုရုတိုင်းမှာမိုးလေဝသအားဖြင့်လည်းပဲအင်မတန်မှမှန်ကန်ပြီးတော့ယတိကုရုကကောင်းမွန်ဆံရည်စဘာပေါ်များပြီးတော့လူတွေဟာဥရုတပယမြတ်တာလို့ကျမ်းမာတန်ဆွမ်းပြီးတော့ဉာဏ်ပညာတွေထက်မြက်ကြတဲ့အခါကလည်းအဲ့ဒီနေရာကိုမြတ်စွာဘုရားဟောကြားပေးပါတယ် အဲဒီကုရုတိုင်ကာမတတ္တမဏိကုံရွာကြီးမှာရှိကြတဲ့အာလုံသောပုဂ္ဂိုလ်များကလည်းပဲဒီသတိပ္ပံတရားကိုအလေးအမြတ်ပြုပြီးတော့အထောက်ကြတယ်။ဂုံတိရှိလူကြီးလူကောင်းများချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်များတွေမကအိမ်မှာအမှုလုပ်နေကြတဲ့ပုဂ္ဂိုလ်များကိုယ်တိုင်လည်းပဲ ထင်းခွေရာဖြစ်စေရေခတ်ရာဖြစ်စေမောင်းထောင်းရာဖြစ်စေရကန်းရရာချီချရာပိုင်းငင်ရာစသည်အဲ့ဒီမှာလည်းပဲဒီတတိပဋ္ဌာန်နဲ့စတဲ့စကားပဲပြောတဲ့တခြားစကားမပြောဘူးတဲ့တတိပဋ္ဌာန်နဲ့စတဲ့စကားဆိုတော့မြတ်စွာဘုရားတရားအထုတ်တဲ့ပုဂ္ဂိုလ်ကြီးပြောရမယ့်စကားထဲမှာတရားနဲ့စတဲ့စကားကိုသာပြောရမည်ဆိုတာနဲ့တွားပြီးကိုင်းရင် ယခုတရားအထုတ်ကြတဲ့ယောဂီသူတော်စင်များလည်းပဲစကားပြောတဲ့အခါမှာတရားနဲ့ဇက်တဲ့စကားပဲပြောတဲ့နေတခြားစကားလူမှုရေးစကားတွေမိသားစုရေးရာစကားတွေတောစကားတောင်စကားတွေစသည်ဖြင့်စီးပွားရေးနဲ့ဇက်တဲ့စကားတွေလူမှုရေးနဲ့ဇက်တဲ့စကားတွေဒါတွေထူးခြားခြင်းပြီးတော့ မလွဲတာလို့ပြောကြရင်လေတရားနဲ့စတဲ့စကားလောက်ပဲပြောတာတင်လျော်တယ်အဲ့ဒီခေအဲ့ဒီခါကကြည်ဖို့ဒီပုဂ္ဂိုလ်တွေကတူးနဲ့တူးနဲ့တွေ့ရင်သတိပဋ္ဌာန်တရားတော်တွေကပဲတရားတော်များနှလုံးသွင်းမိပါသလဲဒါမေးတာတရားနဲ့တရားဟောပုဂ္ဂိုလ်ကအလုပ်တွေများလို့အိမ်မှာလုပ်ငန်းဆောင်ရွက်ဆရာတွေသိများနေလို့ဒီနေ့ဘာတတိပဋ္ဌာန်မှာ အမထုတ်မိဘူးဆိုရင်အဲ့ဒီမှာမေးတဲ့ပုဂ္ဂိုလ်တွေကတင့်ရဲ့အတွက်ဘုရားပွင့်လာတာမဟုတ်ဘူးတဲ့မြတ်စွာဘုရားပွင့်မှဒီတိပ္ပံတရားတွေဆိုတာနာကြားခွင့်ကျင့်ပွားခွင့်ရတယ်အခုသင်ဟာဘုရားသာသနာတော်ကြီးနဲ့တွေ့နေပါလေခင်နဲ့ဒီတိပ္ပံတရားလေးအထုတ်ခွင့်မရရင်သင်ဟာတင့်အတွက်ဘုရားပွင့်နေတာမဟုတ်ဘူးလို့ပြော တတိပြတရား၄ပါးတွေကတဘာဘာကိုမိမိနှလုံးသွင်းနေတယ်ဆိုရင်ဘုရားပွင့်ခြင်းဟာအသင့်အတွက်ပွင့်လာတာပဲလို့ဒီလိုပြောကြတယ်အခုလည်းပဲတရားအားထုတ်နေတဲ့ပုဂ္ဂိုလ်တရားတွေနှလုံးသွင်းနေတဲ့ပုဂ္ဂိုလ်တွေအတွက်ဘုရားပွင့်နေတာပဲအကြောင်းမျိုးမျိုးကြောင့်မိမိတို့တရားအားမထုတ်နိုင်တဲ့ပုဂ္ဂိုလ်တွေအတွက်သာသနာတော်နဲ့တွေ့ခွင့် တွေ့နေပြီမဲ့လို့လည်းပဲဒီပုဂ္ဂိုလ်အတွက်သာသနာတော်နဲ့တွေ့ရတာနဲ့မတူဘူးဘုရားပွင့်တာနဲ့မတူဘူး ဒါကြောင့်အခုတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဒါမြတ်စွာဘုရားပွင့်နေတာပဲမြတ်စွာဘုရားရှင်တိုင်းမြတ်စွာဘုရားရှင်တိုင်းလက်မလွတ်ကြတဲ့ဒီတတိပ္ပံတရားကြီးကိုမိမိတို့ကြင်ကြံအထုတ်ခွင့်ရနေပြီဆိုတဲ့ကူကမိမိတို့ဟာ ပါရမီရှိတဲ့ပုဂ္ဂိုလ်တွေပဲပါရမီမပြည့်စုံသေးလို့တရားမရသေးရင်မရသေးပဲနေလိမ့်မယ်ပါရမီတော့မိမိတို့မှာရှိနေကြပြီ အဲဒီလိုပါရမီရှိနေလို့လည်းပဲဒီတရားတွေမိမိတို့အခုအထုခွင့်ရနေပြီရှင်ကျန်ပွားများခွင့်ရနေပြီအဲဒီအာထုတဲ့ကာကလမှာမြတ်စွာဘုရားရဲ့ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာစိတ် ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့တတိပဋ္ဌာန်တရား၄ပါးထဲမှာမြတ်စွာဘုရားကကာယ ानु ပဒနာတတိပဋ္ဌာန်ဟာအင်မတန်ထင်ရှားပေါ်လွင်လို့အလွယ်ကူဆုံးရှုနိုင်တဲ့အတွက်ကြောင့်မို့သူ့ကိုပထမဦးဆုံးရှိကနေထားပြီးဟောတာ အဲ့လိုရှိကနေဟောထားတဲ့အခါကျတော့ထိုင်ဣရိယာပုနဲ့ရှုမှတ်တယ်ရက်တဲ့ဣရိယာပုနဲ့ရှုမှတ်တယ်သွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဒီဣရိယာပု၄ပါးထဲမှာထိုင်ဣရိယာပုနဲ့ရှုမှတ်ပုံဆိုတာကတော့ဘုန်းကြီးတို့ယောဂီများအားလုံးရှုရမှတ်တတ်နေပြီလေမိမိထိုင်နေတဲ့အခါမှာထိုင်နေထိုင်နေလို့ရှုလို့ရတယ်ထိုင်နေမှုရကိုကြည့်ပြီးတော့အပိုင်းခွေးအပိုင်းကခွေးပေါ်ပိုင်းကထောင်တော်မှမှတ်ကလေး ဒါလေးကိုအာယုစိုက်ပြီးထိုင်နေထိုင်နေရှုမှတ်လို့ရတယ်။ဉာဏ်နဲ့တင်မနဲ့ထိနေတာလေးထင်ရှားရင်လည်းထိုင်နေထိတယ်ရှုလို့ရတယ်ဒါကာယ ानु ပသနာလေးပဲ။နာသီးများရဲ့ဝင်လေထွက်လေလေးရှုတယ်ဆိုတာလည်းပဲဒီဒါလည်းပဲတတိပဋ္ဌာန်နဲ့ပြောရင်ကာယ ानु ပသနာတတိပဋ္ဌာန်ပဲ။ဝမ်းမိုက်ကလေးရဲ့ဖောင်းမှုပိန်မှုလေးရှုနေပါဆိုရင်လည်းပဲအဲ့ဒီဝမ်းမိုက်ပိန်ဝမ်းမိုက်ရဲ့ဖောင်းမှုပိန်မှုလေးရှုနေတာကာယ ानु ပသနာတတိပဋ္ဌာန်ပဲ။ အဲ့ဒီတော့ဒီကံ ानु ပဒနာတတိပ္ပံအင်မတန်ထင်ရှားပေါ်လွင်တဲ့အတွက်ကြောင့်မို့ရှုရတာလွယ်လို့တမာရီမြန်မြန်ဖြစ်လွယ်တယ်။တမာရီလည်းမြန်မြန်ဖြစ်လွယ်တယ်ဝိပဿနာဉာဏ်လည်းမြန်မြန်ဖြစ်လွယ်ပါတယ်။အဲ့ဒီလိုပဲကုစင်းဉာဏ်သွားတဲ့ခံမှလည်းပဲသွားတဲ့အမူအရာလေးကိုကြည့်ပြီးတော့ရှုရ။ခြေလန်းတိုင်းခြေလန်းတိုင်းကိုမိမိတို့ကရှုမှတ်နေရတယ်ခြေလန်းတိုင်းခြေလန်းတိုင်းညာခြေလန်းနဲ့ရင်လည်းညာခြေလေးပုံမှာရှုစိတ်ပြီးကတ်ထားရတယ်ညာလန်းတယ် ဘယ်ချိန်လန်းတဲ့ကံမှလည်းပဲရှုစိတ်ကလေးပဲလန်းနေရှုမှတ်တဲ့အာယုံလေးပေါ်မှာအဲဒီရှုစိတ်လေးကံပြီးတော့တတိလေးကပ်ပြီးသွားနေရင်ဒါဈဉ္ညာရှုမှတ်သေးတာတတိလွတ်နေရင်ကတော့ဖြစ်တဲ့ဈဉ္ညာမဟုတ်ဘူးလမ်းလျှောက်နေတာလမ်းလျှောက်တာနဲ့ဈဉ္ညာလျှောက်တာစလုံးချင်းလည်းမတူဘူးတန်တွေ့ချင်းလည်းမတူဘူး လမ်းလျှောက်တယ်ဆိုတာညောင်းပြေလျှောက်တယ်ပြင်းပြေလျှောက်တယ်ဈဉ္ညာလျှောက်တယ်ဆိုတာတမာတိဖြစ်ဖို့လျှောက်တာလမ်းလျှောက်တယ်ဆိုတာကလမ်းလျှောက်ရင်စကားပြောလျှောက်လို့ရတယ်ဈဉ္ညာလျှောက်တယ်ဆိုတာကတမာတိဖြစ်အောင်လျှောက်တာမျိုးစကားပြောလျှောက်လို့မရဘူးရှုမှတ်မှုလေးနဲ့လျှောက်ရတယ်နောက်လမ်းလျှောက်တယ်ဆိုတာဟိုကြည့်ကြည့်ကြည့်ကြည့်ပြီးလျှေากတယ်ဈဉ္ညာလျှောက်တယ်ဆိုတာကမျက်နှာလေးချလျှောက်ရတယ် အဲ့ဒီလိုယောဂီပုဂ္ဂိုလ်ကွာချတယ်လမ်းလျှောက်တဲ့ပုဂ္ဂိုလ်ဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်မှာလမ်းလျှောက်တယ်ဆိုတာငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲတွေမဖြုတ်နိုင်ဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ဈဉ္ဉံအမှန်နဲ့လျှောက်တဲ့ပုဂ္ဂိုလ်ကျငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲတွေကိုပယ်နိုင်တယ်ဒါကြောင့်ယောဂီပုဂ္ဂိုလ်ဟာဈဉ္ဉံလျှောက်တဲ့အခါကာလမှာမျက်စိထူထိန်သိမ်းပါ စက္ကုံတရီလေးကိုချပြီးတော့လက်ကလေးကိုလည်းပဲထိမ့်ပါတွဲလာကြီးလည်းမရှောင်နဲ့ရမ်းလည်းမရှောင်နဲ့လက်ကလေးပိုက်တာရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်မယ်အဲ့ဒီလိုလက်ကလေးပိုက်တာတော့ထက်ပိုင်းခန္ဓာကိုယ်လည်းငြိမ့်နေတယ်မျက်စိကလည်းရှေ့လေးတောင်ကံပဲမျက်လွှာချတာတော့အာယုံမပြားတော့အဲ့ဒီချိန်လေးမှာစိတ်ဟာမိမိခြေထောက်ပေါ်မှာပဲစိတ်လေးညှို့ထားလိုက်ရတယ်ညာခြေနှမ်းရင်ညာခြေပေါ်မှာပဲခြေနှမ်းရင်ပဲခြေပေါ်မှာ အဲ့ဒီညာခြေပဲခြေပေါ်မှာပဲစိတ်ကလေးလှုပ်ပြီးတော့စိတ်လေးကတ်ထားတယ်။အဲ့လိုစိတ်လေးကတ်ပြီးတော့ရှုမှတ်မှုလေးနဲ့သွားနေရတယ်။သွားတဲ့အခါကာလမှာလည်းပဲမေကွန်းသုံးမျိုးရှိတယ်ကောတတ္ထကောကိစတိဘယ်သူဤသွားဘယ်သူသွားတယ်လေဆိုရမေကွန်းကတ္တကမနံ တကတ္တကမနံတိဘေတုဤသွားမှုလဲဆိုရမိကုန်လေးရှိတယ်။ကိင်္ဂရဏံကိစ္စတိဘေကြောင့်ကြောင့်သွားတယ်လေသုံးခုမိကုန်လေးသုံးခုဖြစ်ပေါ်လာတယ်။ဒါကြောင့်ကိုကိစ္စတိဘေတုသွားတယ်လေဆိုရမိကုန်မှာနာကောစီတတ္တဝါပုဂ္ဂလောဝါကောစီတတ္တဝါပုဂ္ဂလောဝါတတ္တဝါပုဂ္ဂိုလ်တစုံတယောက်မြန်နာကိစ္စတိသွားမှုမဟုတ်ဘူးတဲ့ သွားနေတဲ့ကံမှာပုဂ္ဂိုလ်တ attva တစုံတယောက်သွားနေတာမဟုတ်ဘူးတဲ့နံပါတ်1နံပါတ်2ကတ္တကမနန္တိဘယ်သူဤသွားမှုလဲဆိုတဲ့မေခွန်းကြတော့ကတ္တစီတတ္တဝပုဂ္ဂလောပုဂ္ဂလတ္တဝတတ္တဝပုဂ္ဂိုလ်တစုံတယောက်မြတ်နကမနံသွားမှုမဟုတ်ဘူးတဲ့ဘယ်သူရဲ့သွားမှုမှမဟုတ်ဘူးတဲ့ပုဂ္ဂိုလ်တ attva ရဲ့သွားမှုမဟုတ်ဘူးတဲ့ နံပါတ်3မိကုံးကြတော့ကိဉ္ကရဏံကိစ္စတိအဘယ်ကြောင်းကြောင့်သွားတယ်လဲဆိုတဲ့မိကုံးအဲ့ဒီမိကုံးကြတော့ဒီမှာအဖြေလေးကစိတ်တကိရိယာဝံရောတာဒုဝိပါရိနာဘယ်ကြောင်းကြောင့်သွားတယ်လဲဆိုတော့စိတ်တကိရိယာဝါရောတာဒုဝိပါရိနာစိတ်ကပြုတ်အပ်သောတောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်ကိစ္စတိသွားတယ် ဆိုလိုရင်းကတော့စိတ်ကသွားကျင်လို့ယုတ်ကြီးသွားနေသွားကျင်တာဘာတူလဲစိတ်ကလေးကသွားကျင်တာငါသွားကျင်တာဟုတ်ရလားယောက်ျားမိန်းမသွားကျင်တာဟုတ်ကလားမဟုတ်ဘူးစိတ်ကလေးကသွားကျင်တာအဲ့လိုစိတ်ကလေးကသွားကျင်တော့စိတ္တစဝါယောတတ္တရဲ့တွန်းဆောင်မှုတတ္တိထူးကြောင့်ဟောဒီမှာကိစ္စတိသွားမှုဆိုတာဖြစ်တယ်တဲ့ ဒါနဲ့စပြီးတော့ဣတဤသွားလျင်သွားသည်ဟု ရှုမှတ်၍နေသောယောဂီပုဂ္ဂိုလ်ဟာအေဝံပဇာနာတိဤသို့သိလာတယ်တဲ့ယောဂီဘယ်လိုသိမလဲဆိုတော့ကိစ္ဆာမိတိစိတ်တံသွားမိဟုစိတ်ကြံစီသောစိတ်သည် ဟောပထမအဦးဆုံးဖြစ်ပေါ်လာတာကိစ္ဆာမိတိစိတ်တံသွားမိဟုကြံစီသော စိတ်သည်ဥပ္ပစ္စတိရှေးဦးစွာဖြစ်ပေါ်တယ်မိမိတို့စဉ်းစားကြည့်ပေါ့ ဓမ္မစကုဓမ္မယုံမှာရှင်မင်းဝန်ဆရာတော်ရဲ့တရားစခန်းရှိရသွားမယ်။ငါမနေ့9နာရီ15မိအောင်သွားမယ်စိတ်ကဖြစ်လာ။အဲဒီမှာကိစ္စမိတိစိတ်တံသွားမြေဟုကြံစီတော်စိတ်ပြီးဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်လာတယ်တဲ့။တန်ထိုစိတ်ကဝါယာဇနေတိတောင့်တင်းလှုပ်ရှားမှုကိုဖြစ်ပေါ်စေတယ်။ဝါယောတတ္တိကရော့ကျသွားတာလားတောင့်တင်းမှုကြီးဖြစ်လာတာလား စိတ်ကသွားမယ်ဆိုတဲ့အခါကျတော့စိတ္တဇဝါယောတတ္တိကတုံးတကံတောင့်တင်းမှုတွေဖြစ်လာတယ်တဲ့ဝါယောတဲ့အဲ့ဒီတောင့်တင်းလှုပ်ရှားမှုကဝိညာတိန်နဲ့ကာယဝိညာဟုခေါ်သောတွန်းကံမှုတတ္တိအထူးကိုဟောတွန်းကံမှုကာယဝိညာကြီးကိုဝါယောတတ္တိကတွန်းကံလာကာယဝိညာလို့ခေါ်တဲ့တွန်းကံမှုတတ္တိအထူးကိုစနေတိဖြစ်ပေါ်လာတယ်တဲ့ဒါကြောင့် စိတ်တကရိယာဝါယောဓာတုဝိပါရိနာစိတ်ကပြုတ်အပ်သော တောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်တကလတကာယတတကိုယ်လုံး၏ပုရတော်အဘိနိဟာရော ရှိဘက်သို့တည့်တည့်ဆောင်သွားခြင်းကိုကမဏန္တိဝစတိသွားခြင်းလို့ခေါ်ဆိုရတယ်။အဲဒီမှာရှင်းရှင်းလေးပဲသွားတယ်ဆိုတာစိတ်ကနေပြီးတော့ပထမဥဆောင်တယ် စိတ်ကနေပြီးတော့ကိစ္စမီဒီစိတ်ကသွားမိဟုကြံသောစိတ်ကပထမဦးဆုံးရှိဥစွာဖြစ်ပေါ်လာတယ်တဲ့ဥပ္ပစ္စတိအဲဒီစိတ်ရဲ့သွားမယ်လို့ကြံစီတော့စိတ်ကြောင့်ဟောဝါယံဇနိတိတွန်းကံမှုတတ္တိတူတွေတောင်းတင်းတွန်းကံမှုတတ္တိတူတွေဖြစ်ပြီးတော့စိတ်ကကရိယာဝါယောဓာတုဝိပါရိနာစိတ်ကပြုအပ်သောတောင်းတင်းလှုပ်ရှားမှုဤပြဏလှုပ်ရှားခြင်းကြောင့်တကလတ္တကာယတ္တတကိုယ်လုံးဤ တက္ကနတကာယတတကူလုံး၏ပုရတော်အဘိနိဟာတော်ရှေ့ဘက်သို့တည့်တဲ့ဆောင်းသွားခြင်းကို ကမဏန္တိဝုစတိသွားခြင်းလို့ခေါ်တယ်ဆိုတော့သွားတဲ့အခါကလလေးမှာသူငါယောက်ျားမိန်းမပုဂ္ဂိုလ်တ attva သွားနေတာမဟုတ်ဘူးသွားခြင်းနဲ့စိတ်ကသွားခြင်းနဲ့စိတ်ကသွားခြင်းပြီးတော့သွားတဲ့အခါကျတော့စိတ်ကသွားတာလားယုတ်ကြည်သွားနေတာလားယုတ်ကြည်သွားနေတာ အဲ့တော့သွားတဲ့အခါလေးမှာတေချာကြည့်တော့သွားတာကယုတ်သွားခြင်းနဲ့စိတ်ကနာယုတ်နဲ့နာပဲဘာနဲ့ပါလဲတမန်တရားမရှိမှတ်တဲ့ပုဂ္ဂိုလ်အဲ့လိုကွဲပြီးတော့သိရလားရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကြတော့ဒီတိုင်းယုတ်နံသွားနေတယ်သွားခြင်းနာကစိတ်ဆိုတဲ့နာမည်သွားနေတာကယုတ်ပဲငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva ယောက်ျားမိန်းမမဟုတ်ဘူးယုံနဲ့နာမည်ဆိုတာ သိလာပြီဆိုရင်ဒါအမှန်သိတာလားအမှားသိတာလားအမှန်သိတာမို့တရားသိတာလားမတရားသိတာလားတရားသိတာဘာတရားသိတာလဲဆိုရင်ယုတ်တရားနံတရားသိတာဘာတရားသိတာလဲကောစဉ္ညာလျှောက်ရင်းနဲ့ယုတ်နံကွဲသိသွားပြီယုတ်နံကွဲသိသွားပြီဆိုတော့ဘုန်းကြီးတို့ယောဂီများ အမှန်မြင်တဲ့အခါကျတော့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလား ရှုမှတ်နေရင်လည်းကြည်ပေါ့ဈဉ္ညာလျှောက်ရှုမှတ်ရင်လည်းပဲအတ္တဒိဋ္ဌိတက္ကဒိဋ္ဌိပြုတ်သွားပြီအဲ့ဒီမှာဒိဋ္ဌိပြုတ်သွားပြီဆိုရင်ပေကွင်ကမလွတ်နိုင်ဘူးလားလွတ်နိုင်တယ်ဆက်လက်ပြီးတော့ရှုမယ်ဆိုရင်ဈဉ္ညာလျှောက်ရင်လည်းပဲဘုန်းကြီးတို့ယောဂီများခြေတလန်းလှမ်းလိုက်တာနဲ့တလန်းဆုံးသွားရင်တလန်းပြတ်သွားပြီနောက်တလန်းအသစ်ဖြစ်ပေါ်လာပြီလှမ်းလိုက်တာနဲ့တလန်းဆုံးသွားပြီတလန်းပြတ်သွားပြီ နောက်တလန်းဖြစ်ပေါ်လာပြီဆိုတော့အဟောင်းပြက်လိုက်အသစ်ဖြစ်လိုက်အဟောင်းပြက်လိုက်အသစ်ဖြစ်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတယ်တွေ့နေပြီဆိုရင်အနိစ္စ ानु ပတနာဉာဏ်ပေါ်တာပဲဘာဉာဏ်ပေါ်တာလဲအနိစ္စ ानु ပတနာဉာဏ်ပေါ်ထိုင်ရှုမှရင်လားဈဉ္ညာလျှောက်ရှုမှရင်လားဒါကြောင့်ဈဉ္ညာလျှောက်တဲ့အခါတမန်ငါရှံငါလျှောက်ရမှာလားအမှတ်တတိနဲ့လျှောက်ရမှာလားအမှတ်တတိနဲ့လျှောက်ရမှာဒီချက်လျှောက်ပါယောဂီတို့ ဒီမှာမိမိတို့ရဲ့ဒီမှာတရားအထုတ်တဲ့နေရာလေးဟာကွင်းကကျင်းမိမဲ့ကိုယ်တည်တည်ချာချာရှောက်မယ်ဆိုဈဉဏ်လန်တူတူလေးတနေရာမှာထားပြီးတော့ခောက်တုံခောက်ပြန်မိမိတဏှာကြီးလောက်တဏှာကြီးလောက်တထိုင်ထိုင်ပြီးတိုင်းတဏှာကြီးလောက်မရှောက်နိုင်ရင်အနည်းဆုံး45မိနစ်လောက်45မိနစ်လောက်ရှုမှတ်ပါဒီအတွင်းမှာလူတွေပြည့်နေရင်အပြင်လေးမှာထွက်ပြီးတော့ကိုယ့်ဟာကိုယ်တည်တံ့ရှုမှတ်ပါလမ်းမှာလည်းလည်း တချို့တရားလေးတွေမှာတနေရာရာမှာတခုခုလေးတွေဒါစီခြင်းအဲ့ဒါလေးကိုဖေးမှကပ်ပြီးတော့ကိုယ့်ဟာကိုယ်လျှောက်ပါနေရာရွေးပါရွေးပြီးတော့အဲ့ဒီလိုဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့အခုပြောတဲ့အတိုင်းတရားတွေတွေ့ပြီးတော့အနိစ္စဒုက္ခအနတ္တဆိုတဲ့ဝိပဿနာဉာဏ်နဲ့ဆင့်ဆင့်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့မညာပူညာနိဗ္ဗာန်မရနိုင်ဘူးလားမြတ်စွာဘုရားလက်ထက်ကသောနာဆိုတဲ့မြို့သမီးထေရီသောနာထေရီဆိုတဲ့မြို့သမီး တာသမီးတွေရဲ့စွန့်ပြစ်မှုကိုခံရပြီးတော့အဲဒီမှာအာကိုရရှာတဲ့အခါကလည်းကြတော့ဘိက္ခုနီမတွေသွားတွေ့တယ်။မြတ်စွာဘုရားလက်ထက်ကဘိက္ခုနီဘိက္ခုဘိက္ခုနီဆိုတဲ့တရားနေရှိတယ်ဘိက္ခုနီတွေရှိတယ်။အခုခေတ်မှာတော့ပြင်ဘိက္ခုနီရဲ့အနွယ်ဝင်ပေါ့ဘိက္ခုနီသာသနာကွယ်သွားပြီဆိုတဲ့အတွက်ကြောင့်ဘိက္ခုနီရဲ့အနွယ်ဝင်သိက္ခာရှင်တွေပေါ့ သီလသိက္ခာသမာဓိသိက္ခာပညာသိက္ခာတွေကိုချင့်နေတဲ့ပုဂ္ဂိုလ်တွေကသိက္ခာရှင်နေပဲအဲဒီမှာသာသမီတွေကနေပြီးတော့မိခင်ကြီးကိုမပြည့်စုံမဆောင်ရှောက်ကြတော့မိခင်ကြီးကလည်းပဲသာသမီတွေကိုတော့အပူမကတ်တော့ဘူးကိုဟာကိုပဲသာသမီတွေလည်းဝေးရတင့်လျော်ရသွားမှာပဲဆိုရင်စုပြီးတော့တနေရာသွားဘေကုဏီမှာကြောင်ရောက် အဲဒီမှာဘိက္ခုနီမတွေကတချိန်ခါသောတချိန်သောခါကာလကဒီတောနာဆိုတဲ့မြို့သမီးကြီးဟာသာသနာတော်ကိုလည်းပဲကြီးမြောက်ထောက်ပံ့နေတဲ့ပုဂ္ဂိုလ်ဖြစ်တော့အဲဒီမှာဆောင်းရှောက်ထားကြစားစရာလေးကျွေးမွေးထားကြနောက်ပြီးတော့ဒီတိုင်းမနေပဲဘိက္ခုနီမပြုလို့ရှင်သလားမေးတယ်ကဘိက္ခုနီမပြုလို့ရှင်မလဲဆိုတော့ဘိက္ခုနီမပြုလို့ပေးပါလေအသိရွယ်ကြီးရင်မှဘိက္ခုနီမပြုရတာဖြစ်တဲ့အတွက်စာပေပရိယတ်တွေမလိုက်စားနိုင်တော့ အဲ့ဒီကြောင်းတိုက်ကြီးရဲ့ဝေယဝဆကိစ္စမှန်သမျှအပြီးကိုဒီတောနာထေရီမဝေယဝဆတွေပြုလုပ်တယ်ကျောင်းတိုက်ရဲ့ဝေယဝဆဘေကုဏီမကြီးများရဲ့ဝေယဝဆဒီဝေယဝဆတွေကိုပြုလုပ်ဒီလိုဝေယဝဆတွေပြုလုပ်ရင်းနဲ့ပဲမြတ်စွာဘုရားသာသနာတော်နဲ့တွေ့နေတဲ့အခိုက်တန်တနာဝတ္တဒုက္ခတော့တန်တရာဝဆင်းရဲကလွတ်မြောက်တဲ့ တတိပဒံဆိုတဲ့အကျင့်မြတ်တရားကိုငါချင်းချံပွားများအထုတ်မယ်အထုတ်တဲ့ကာကလမှာနေ့လည်နေခင်မှာဘိက္ခုနီမကြီးကျေးဇူးရှင်များဖြစ်ကြတဲ့ဘိက္ခုနီမကြီးများရဲ့ဝေယဝစာတွေဆောင်ရွက်နေတော့ချိန်မရညအားလုံးအနာယူအိတ်ဆက်ပြီးဆိုတဲ့အချိန်ကြတော့မှညပိုင်းကြမှာထားပြီးတော့တရားရှုမှတ်ညအချိန်လေးမှာရှုမှတ်တဲ့အခါမှာဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ် ဘယ်လိုရှုမှတ်တာတော့စဉ္ညာရှောင်ပြီးတော့ရှုမှတ်တယ်အဲ့ဒီခေတ်အဲ့ဒီခါကခုခေတ်လိုလျှက်စင်ပြီဆိုတာမရှိဘူးမရှိတဲ့အခါကလည်းကြတော့ကြောင်းအောင်မှသွားပြီးတော့စဉ္ညာလျှောက်တယ်ကြောင်းအောင်ဆိုတော့မောင်မဲတယ်အဲ့ဒီမှာတိုင်လေးကိုကင်ပြီးတော့အဲ့ဒီတိုင်ကိုပတ်ပြီးတော့ရှောက်နေတယ်ကိစ္စတော်ဟာကိစ္စမိဒီပ္ပဇာနာဒီသွားနေတဲ့အမူအရာလေးကိုရှုနေတယ် ညာချေလိုက်ရင်ညာပြီးညာချေဖို့ပဲချေလိုက်ရင်ပဲချေဖို့တတိကပ်ပြီးရှုနောက်အဲ့ဒီကနေတိတ်မှောင်တဲ့ကအပြင်လေးထွက်ပြီးတော့ရှောင်းပါပဲဆိုအပြင်ရောက်ပြန်တော့လေးပဲမှောင်မိုက်နေတဲ့အခါကျတော့တစ်ပင်ကိုကန်ပြီးတော့မိမိတခြားတိုက်ခိုက်စရာတွေနဲ့ထိခိုက်မှဆိုတဲ့အတွက်ကြောင့်တစ်ပင်ကိုကန်ပြီးတော့စဉ်းညာလျှောက်တယ်ဟိုဘက်ဒီဘက်လှည့်ပြီးတော့လျှောက်တယ်ကိုယောဂီတို့ရှုနေတယ်လို့ပဲညာချေလန်းတာကိုညာချေလန်းတဲ့အပေါ်မှာစိတ်လေးတတိကတ်ထားတယ် ဘယ်ချိန်လမ်းလမ်းရင်ဘယ်ချိန်ပေါ်မှာတတိကတ်တတ်တယ်အဲ့လိုတတိကတ်ပြီးတော့ရှုမှတ်ပွားများအားထုတ်နေတာအဲ့ဒီလိုရှုမှတ်ပွားများအားထုတ်နေတဲ့အခါကလည်းကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်တွင်မှနေတဲ့အခါမှာငါတရားရအောင်ကြိုးစားမယ်ဆိုပြီးဝိရိယစိုက်ပြီးမှအိမ်မနေကြိုးစားတယ်အဲ့ဒီကြိုးစားတဲ့အခါမှာဘုရားရှင်ကိုရောမြတ်ကြီးက အားပေးတော်မူလိုတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တကူတော်နဲ့အဲ့ဒီမှာဈဉ္ညာဥမှာသွားပြီးတော့ဘုရားရှင်ကိုရောမြတ်ကြီးကအဲ့မှာယောဇဝတ္တတတံစီဝေအပ္ပတံဓမ္မမုဒ္ဓမံဧကဟံဇီဝိတံတေယောပတ္တတောဓမ္မမုဒ္ဓမံလို့မြတ်စွာဘုရားဒီဒေသနာလေးဟောတာရှင်သမီးလောကုတ္တရာတရား၉ပါးအားလျော်တဲ့ တတိပဒံအကျင့်မြတ်တရားကိုကျင့်ကြံပွားများအားထုတ်နေခြင်းဟာတနေ့တည်းရဲ့တမနဲ့ပဲနေရစေကမှုလူဘဝမှာလူဖြစ်ရယူနာတည်ချစ်သမီးသာသနာတော်နဲ့တွေ့ပြီးအသက်ရာကျော်ရှိရှိနေရပေမဲ့လောကုတ္တရာတရားကိုပါအားလျော်တဲ့တတိပဋ္ဌာန်ဆိုတဲ့မိခင်အချင်းမြတ်တရားကိုကျင့်ကြံအားထုတ်ခွင့်မပြုရလို့ရှိရင်ဒီပုဂ္ဂိုလ်ဟာအသက်ရှိရှိနေရပေမဲ့ သာသနာတော်နဲ့တွေ့ရကြုံမနှက်ဘူးလူဖြစ်ရကြုံမနှက်ဘူးချစ်သမီးမြတ်စွာဘုရားအားပေးတာအဲ့ဒီမှာအားပေးစကားလေးပြောလိုက်တဲ့အခါကလည်းကြတော့မှပိဋိပါမောက္ခတွေဖြစ်လာအဲ့ဒီပိဋိပါမောက္ခတွေဖြစ်ပြီးတော့အဲ့ဒီဝမ်းတန်မှုလေးကိုပဲတခါဝိပဿနာတင်ပြီးရှုသွားတာအဲ့ဒီလိုရှုရင်းနဲ့ပဲမိမိခန္ဓာကိုယ်ဉာဏ်ဆိုင်ပြီးတော့ပိုကိုက်အာယုလေးတွေရှုသွားလိုက်တဲ့အခါကျနောက်ဆုံးဝိပဿနာဉာဏ်လေးမဲ့ဉာဏ်လေးစဉ်စဉ်တက်ပြီးတော့ ကိလေသာအသောကုန်ခံပြီးတော့ယဟန္တာထီဒီမာကြီးဖြစ်သွားတယ်။ဒါဈဉ္ဉံရှောင်ပြီးတော့နေရင်လည်းမြတ်စွာဘုရားရဲ့အားပေးမှုကိုရပြီးပိဋိပါမောဇ္ဇလေးဖြစ်အဲ့ဒီပိဋိပါမောဇ္ဇမှာတဆင့်ခန္ဓာကိုယ်ကိုရှိမှပေါ်များအားထုတ်ရင်းနဲ့ပဲကိလေသာအသောကုန်ခံယဟန္တာဖြစ်သွားတာ။ဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ္ဉံရှောင်ပြီးရှုမှတ်နေခြင်းအပြင်လည်းပဲတရားတွေတွေ့နိုင်သလားမတွေ့နိုင်ဘူးလား။ တွေ့နိုင်တယ်တရားရနိုင်တယ်ဒါကြောင့်သေချာလျှောက်ထိုင်ရှုမှတ်မှတရားရတာမဟုတ်ဘူးရပ်ပြီးဈဉဏ်လျှောက်ပြီးရှုမှတ်ရင်လေတရားကြီးရသွားနိုင်တယ်ကုသောနာထေရီတို့လိုသူဘတ်တယဟန်ကြီးတို့လိုအားလုံးတရားထုတည်ရသွားနိုင်တယ်တကယ်လို့မိမိမှာ ပါရမီမပြည့်စုံသေးလို့အဲ့ဒီလိုတရားထုတည်မရသေးဘူး တရားတွေမတွေ့သေးဘူးဆိုရင်တောင်မှမိမိတို့ဒီဈဉဏ်လျှောက်ရှုမှတ်ခြင်းအပြင်အကျိုး၅မျိုးရနိုင်တယ်အကျိုးဘယ်နှမျိုးရလဲ၅မျိုးရနိုင်တယ်အဲ့ဒီအကျိုး၅မျိုးကဘာတွေလဲဆိုတော့အတ္တနဲ့ခမောဟောတိခရီးရှည်ရှည်သွားနိုင်တဲ့အကျိုးဘာအကျိုးလဲလဲဟုတ်တယ် ဒီလိုဈဉ္ညာအမြဲတမ်းရှောက်နေတဲ့ပုဂ္ဂိုလ်ဈဉ္ညာအမတရားအမြဲရှုနေတဲ့ပုဂ္ဂိုလ်ဟာဈဉ္ညာခရီးရှည်ရှည်ကြီးသွားနိုင်တယ်ဈဉ္ညာအလျှောက်နေရင်ခရီးရှည်ရှည်မသွားနိုင်ဘူးဒါကတော့ဘုန်းကြီးကိုယ်တိုင်ပဲဘုန်းကြီးတို့မှာလုပ်ငန်းတာဝန်တွေများတဲ့အခါကလာကြဈဉ္ညာရှောက်မှုမှနေပါတယ်ကိုเจ้าနဲ့မှာပဲကိုရှောက်နေရတယ်အပြင်မှာထွက်လျှောက်လိုက်ရင်ဘုန်းကြီးရဲ့ရန်ကုန်ရိပ်သာမှာဆိုတာကကျောင်းဝင်းကကျင်းချင်းလေးနှစ်ကဝန်းကျင်လောက်ရှိတယ် အဲ့လိုကျင်းချင်းဆိုတော့ယောဂီတွေကများနေတဲ့အခါကလည်းကြတော့ဘုန်းကြီးမှအပြင်ထွက်ပြီးရှောက်လို့မလွယ်ဘူး။ကျောင်းထဲမှာပဲစဉ္ညာရှောက်ရတယ်။တခါတည်းဟာစဖတ်နေရင်လည်းစဖတ်ရင်းစဉ္ညာရှောက်ရတယ်။စဖတ်တဲ့ကံမှာဆိုရင်လည်းပဲထိုင်မပတ်ချင်ဆိုင်ထိုင်ပတ်လို့မဖြစ်ဘူး။မတ်တက်လေးရပ်ပြီးတော့ပဲခြေတော့လှုပ်ရှားပြီးတော့ပဲစားလေးဖတ်နေရ။အဲ့ဒီလိုစဉ္ညာရှောက်မှုနေတဲ့အခါကလည်းကြတော့ရွှေရကုံဘုရားဆိုတာဘုန်းကြီးရဲ့ကျောင်းပဲဘာမှသိဝေးတာမဟုတ်ဘူး။ အဲ့ဒီမှာရွှေဒဂုံဘုရားနဲ့ငါသွားပြန်စဉ္ညာရှောင်မယ်ဆိုပြီးတော့သွားတာလမ်းရှောင်ရင်းနဲ့သွားမယ်ဆိုပြီးသွားတာအသွားကိုတော့ရွှေဒဂုံဘုရားတီအောင်ဒါတောင်ခြည်ရင်းမယ်သွားနိုင်တယ်ရွှေဒဂုံဘုရားကိုမတက်နိုင်ဘူးနားနာပြီးတက်ရတယ်အဲ့ဒီကနေအပြန်ကြတော့ဘလို့မှမပြန်လာနိုင်ဘူးတခါတည်းကုံအကျိုးတွေတင်းပြီးတော့ဘလို့မှမလာနိုင်တော့တခါတည်းတိုင်စီကန်းနဲ့ခုံပြီးတော့လာခဲ့ရတယ် ဒါကြောင့်ဈဉ္ညာလျှောက်နည်းနေလို့ရှိရင်ခရီးရှည်မသွားနိုင်ဘူးဈဉ္ညာလျှောက်ကို ပုံမှန်နေအဖြစ်လျှောက်ရင်ခရီးရှည်ရှည်သွားလို့မရဘူးလား နောက်နံပါတ်2ကပဒာနဲ့ကမောဟောတိပဒာနဲ့ကမောဟောတိဈဉ္ညာလျှောက်ခြင်းအပြင်မိမိရဲ့ခန္ဓာကိုယ်ရောစိတ်ရောကြံ့ခိုင်နေကိုယ်ရောစိတ်ရောကြံ့ခိုင် ဈဉ္ဉံရှောင်နေတဲ့ပုဂ္ဂိုလ်ဟာကိုယ်စိတ်နှစ်ပါးဘာဖြစ်မှလဲဟင်းကိုယ်စိတ်နှစ်ပါးကြံ့ကြံ့ခိုင်လာတယ်လေဈဉ္ဉံလျှောက်ရှုမှတ်ခြင်းအဖြစ်ခန္ဓာကိုယ်လေးပဲကြံ့ခိုင်လာတယ်တောင့်တင်းလာတယ်စိတ်ဓာတ်တွေလည်းပဲခိုင်မာလာတယ်ဒါဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ကြီးဒါကြောင့်ဈဉ္ဉံမတရားဟာတကယ်လို့မိမိမှာပါရမီမပြည့်စုံသေးလို့တရားမတွေ့သေးဘူးတရားမရသေးဘူး တရားမတွေ့လို့တရားမရလို့ဟာဈဉ္ဉံလျှောက်ရတာလကားပါပဲလို့မထင်လိုက်နဲ့အဲ့ဒီဈဉ္ဉံလျှောက်ခြင်းအပြင်အခုပြောတဲ့အတိုင်းခရီးရှည်သွားနိုင်တဲ့အကျိုးရတယ်ကိုရောစိတ်ရောကြက်ခိုင်တဲ့အကျိုးရတယ်နောက်တစ်ခါနံပါတ်3အပါပါရောဟောတိယောဂကင်းစင်နေအပပါရောဟောတိအနာယောဂကင်းစင်နေအနာယောဂကင်းစင်နေဆိုတော့ကျမ်းမာတာပေါ့ ကျမ်းမာရင်အသက်တူမှလားအသက်ရှိမှလားအသက်ရှိမှဒါကြောင့်ဘုန်းကြီးတို့အသက်ရှိရှိနေခြင်းနဲ့ဆိုရင်ယောဂီပုဂ္ဂိုလ်ဘာလို့ရမှာလဲဈဉ္ညာလျှောက်ရမယ်ဈဉ္ညာလျှောက်ပါဈဉ္ညာလျှောက်ခြင်းအပြင်အသက်ရှိရှိနေရတယ်ဒါနဲ့ဆက်လို့ဘုန်းကြီးတို့တာရကလေးတခုထုတ်ပြရရင်မြတ်စွာဘုရားရှင်ရဲ့အကြောင်းတကားကြီးဖြစ်တဲ့ဗိမတာရဆိုတဲ့မင်းကြီးပေါ့ ဗိမသာရမင်းကြီးဟာမြတ်စွာဘုရားရဲ့ကြောင်းတကဖြစ်ပါတယ်။အဲဒီမှာသူ့ရဲ့သားတော်ဖြစ်တဲ့ဇာတတကထိနန်းစည်းစိမ်လိုချင်လို့တနည်းအားဖြင့်ပြောရရင်ဆရာအပေါင်းမှားလို့ဆရာအမိခိုးမှားလို့ဒေဝရကိုသွားပြီးတော့ဆရာတင်မိအဲဒီမှာဒေဝရကိုသွားပြီးဆရာတင်မိတဲ့အခါကလည်းကြတော့ဆရာတင်မိတယ်ဆိုတာလည်းပဲတာမန်အကြောင်းတော့မဟုတ်ဘူးဒေဝရကို၌ကဒီလောကီစံနေရ လောကိဇံပင်ရှင်တွေရတဲ့အခက်ကလည်းကြတော့သူကအမျိုးစုံမိမိရဲ့ခန္ဓာကိုယ်ကိုပြောင်းလဲပြီးတော့ဖန်ဆင်းပြလို့ရတယ်။အဲလိုဖန်ဆင်းပြလို့ရတဲ့အခက်ကလည်းကြတော့ဒီဇတတတ်ကိုငါစီယုံမယ်ဆိုပြီးတော့ဒီကိုယ်နဲ့တခါလေဖန်ဆင်းပြတယ်။အဲဒီမှာဇတတတ်ကတွေ့ရတဲ့အခက်ကလည်းကြသင်ဘသူလဲဆိုငါတိဝရပဲ။အဲဒီမှာသင်တကူကြည့်လိုက်တာဆိုပြီးတော့အဲဒီမှာကြီးညိုစိတ်တွေဖြစ်ပြီးတော့ဆရာတပည့်ဖြစ်။ အဲ့ဒီမှာဇရာတပည့်ဖြစ်ပြီးတော့အဲ့ဒီမှာမင်းသားတင်းရဲ့ကမဲတော်ကြီးဟာအခုကျမ်းကျမ်းမာမာချမ်းချမ်းသာသာနဲ့ရှိသေးတယ်မင်းစည်းစိမ်ဆိုတာအင်တမမြင့်မြတ်တယ်အဲ့ဒီတော့တင်းပခင်ကြီးကွယ်လွန်မှသာတင်တိနန်းစည်းစိမ်ခံစားရမယ်ဆိုရင် လောကီအာယုကာမဂုဏ်ကြီးခံစားခွင့်ရမှာမဟုတ်ဘူးဒါကြောင့်သင်္ကလည်းပဲသင်ရဲ့ဘခင်ကိုတတ်ပြီးတော့ဘယင်လို့ငါကလည်းဘုရားတတ်ပြီးဘုရားလုံးမင်းဆိုပြီးတော့တိုင်ပင်ပြီးတော့ အဲ့ဒီမှာသားဖြစ်တဲ့ပုဂ္ဂိုလ်ကိုမိမိတို့ညွှန်ကြားတဲ့အခါသားကနေပြီးတော့ဖခင်ကြီးကိုလှုပ်ကြံတပ်ဖြတ်ပြီးတော့ထိနှက်စည်းစိမ်ယူဖို့ပဲသို့တော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကငါ့ကိုတတ်မှထိနှက်စည်းစိမ်ရမှာမဟုတ်ပါဘူးငါသားတော့လိုချင်နေဆိုရင်လည်းပဲဒီထိနှက်စည်းစိမ်ကိုပေးမယ်ဆိုပြီးတော့သူဆင်းပြီးတော့ထိနှက်စည်းစိမ်ကိုသားဖြစ်တဲ့ပုဂ္ဂိုလ်ကိုပေးတယ်အဲ့တော့သားဖြစ်တဲ့ပုဂ္ဂိုလ်ကလည်းလိုချင်တဲ့ထိနှက်စည်းစိမ်ရပြီဆိုပြီးစိတ်အေးချမ်းစွာနေတယ်သို့တော့ ဆရာဒေဝရတ်နဲ့တွေ့တဲ့အခါကလည်းကြတော့တင့်မှာဒီလိုစည်းစိမ်ရယုံလေးနဲ့မပြီးသေးဘူးတင့်ရဲ့ဘာကမီးတော့ရှိနေရင်နောက်တစ်ချိန်မှာအားလုံးကမူကြီးမရဒေနာပတိစစ်တပ်ကစပြီးတင့်ဖခင်ရဲ့ဩဇာအာဏာအောက်မှာရှိတယ်ဒါကြောင့်သင်္ဖခင်ရဲ့ဩဇာအာဏာအောက်မှာရှိနေတဲ့အတွက်ကြောင့်မို့တင်တနေ့ဒီချင်းနဲ့စည်းစိမ်စွန့်ပြရလိမ့်မယ်။ဒါကြောင့်သင်္ဖခင်ကိုတင်တတ်မှ ဒီအန္တရာယ်ကလွတ်ကင်းမယ်ဆိုရဲ့အကြံဉာဏ်ပေးတဲ့ခါကလည်းကြတော့ဖခင်ကိုကိုယ်တိုင်လည်းမတတ်ချင်ဘူးဒါကြောင့်မို့အကျဉ်းချပြီးတတ်မယ်ဆိုပြီးတော့အကျဉ်းချတာအကျဉ်းချတာပြန်တော့လည်းပဲမေတော်ကြီးဖြစ်တဲ့မေတော်ကိုဝင်ခွင့်ပြုခင်ဝင်ခွင့်ပြုတဲ့အခါကျတော့မေတော်ကစောက်ွယ်တောက်ဖွယ်ရီအာလုံးပို့နေတဲ့အခါကလည်းကြတော့ဘိမသာရမင်းကြီးဟာမသေးသေးဘူးပေါ့ဘယ်လိုအကြောင်းကြောင့်လဲမေးတဲ့အခါကျတော့ဒီလိုမေတော်ကြီးက ဇာဝယ်တော့ဖွယ်ပြီးပို့နေလို့အတွက်ကြောင့်ဆိုတဲ့အကြောင်းပြောတဲ့အခါဒီလိုဆိုရင်မေတော်ကြီးကိုဒီတိုင်းဘာမှလက်ထဲမှာယူမသွားပဲနဲ့ဒီတိုင်းသွားရမယ်ဆိုတော့အဲ့ဒီတိုင်းသွားတဲ့အခါကျတော့မိမိရဲ့အင်ကြီးဝစားထဲမှာထည့်တူပြီးတော့သွားတယ်အဲ့လိုသွားတဲ့အခါကလည်းကျတော့ဒီအကြောင်းကို သိတဲ့အခါဒီအင်ကြီးအပေါ်ဝတ်ကိုမဝဲရဘူးလုံကြီးရင်ရှားနေပဲသွားရမယ်ဆိုတဲ့အခါသပင်ကိုလည်းဖြန့်ပြီးသွားရမယ်ပေါ့ အဲတော့စရုံးထဲမှာလည်းစာဝတ်တော့ပွဲတွေထည့်လို့မရအောင်အဲ့ဒီခါကျတော့မှထောပတ်စီဥစတဲ့ပြားရည်စတဲ့အင်မတန်မှချုံမင်းနဲ့အဲ့ဒီရတာတွေခန္ဓာကိုယ်အပေါ်ပိုင်းသပင်ကိုတုပ်လင်းပြီးတော့သွားတယ်ဟိုကဗိမသာရမင်းကြီးကလည်းပဲအဲ့ဒီဆိုရင်မှပါလာတဲ့ထောပါစီဥပြာရီစသည်ဓာတွေကိုပဲစုပ်ယူပြီးတော့အသက်ရှိရှင်နေတယ်။နောက်ဆုံးဒီအကြောင်းကိုသိတဲ့အခါကလည်းကြတော့မေတော်ကြီးကိုနန်းတွင်အဝင်ကျင်းတောင်တွင်ကိုအဝင်မခံတော့ အဲ့ဒီခါကျတော့စားပွဲတောက်ပွဲဒီပိမတာရမင်းကြီးရသေးရဲ့လားမရတော့ဘာမှမရတော့အဲ့ဒီမှာပိမတာရမင်းကြီးဟာဈဉ္ညာလျှောက်ပြီးတော့အကျဉ်းတန်းလေးထဲမှာနေတယ်ဈဉ္ညာလျှောက်နေတာအဲ့ဒီမှာဈဉ္ညာလျှောက်ပြီးတော့သူကိုယ်၌ကသောတာပန်ဆိုတော့လေဈဉ္ညာတတိမလွတ်ဘူးဈဉ္ညာမှတရားလေးနဲ့လျှောက်အဲ့လိုဈဉ္ညာမှတရားလေးနဲ့လျှောက်နေတဲ့အခါစားစရာမရပေမဲ့ ဓမ္မပီတိပီတိကိုစားနေဘာကိုစားနေတာလဲအဲ့ဒီမှာပီတိလေးနဲ့နေတာတရားပီတိလေးနဲ့ပဲနေတော့တယ်ဈဉ္ညာရှောင်ပြီးတော့နေတဲ့ခါအဲ့ဒီအချင်းကန်းကိုစောင့်ကြည့်ပြီးနေတဲ့ပုဂ္ဂိုလ်ကြီးကအံ့ဩနေဘာစာမှလည်းမစားရဘူးတားရည်ကလည်းပဲခါတိုင်းတဲ့တောင်ဝါဝင်းစူပြေးလာသေးတယ်အသားရည်တွေကလည်းပဲအင်မတန်မှဝါဝင်းစူပြေးပြီးတော့တင့်နေနေလိုက်တာ ဒါနဲ့ဟိုကဇာရတမင်းကဘယ်နဲ့လဲဘာကမီးတို့ကွယ်လွန်ပြီလားနိုင်ရစပြီလားမိတယ်မဆန်သေးဘူးဘယ်လိုအကြောင်းကြောင့်လဲဆိုတော့အဲ့ဒီမှာဈဉ္ညာအမှတ်တရားနဲ့ရှုမှတ်နေလို့ဈဉ္ညာဣရိယာပုမြတ်တာနေလို့လေဒါကြောင့်ဘုန်းကြီးတို့ယောဂီများကြည့်ပေါ့ဘေမတာရမင်းကြီးကဘာမှစားစရာတောက်စရာမစားရဘဲနဲ့ အစာအစာဖြတ်ရေဖြတ်အကုန်အဖြတ်ခံထားရတဲ့ပုဂ္ဂိုလ်ဟာဒီဈဉ္ဉံဣရိယာပုဂ္ဂလေးနဲ့ရှုမှတ်နေရင်လည်းပဲအဲ့ဒီမှာဈဉ္ဉံအမှတ်တရားလေးနဲ့ရှုမှတ်နေရင်လည်းဣရိယာပုမြတ်တာပြီးတော့ဓမ္မပီတိဓမ္မချမ်းသာတွေကိုယ်တိုင်တွေ့နေတယ်အဲ့ဒီမှာဓမ္မချမ်းသာတွေကိုယ်တိုင်ခံစားပြီးတဲ့အခါကလည်းကြတော့အသားရည်တွေကစူပြေဝါဝင်းပြီးတော့နေတယ် အဲ့ဒီအကြောင်းအရာကိုဘာကြောင့်လဲဆိုတော့ဈဉ္ညာဣရိယာပုမြတ်တာနေလို့ပါဒီလိုဆိုရင်ဈဉ္ညာဣရိယာပုမြတ်တာနေတဲ့အတွက်အစာမစားရဘူးတရနေ့ရသုံးရခုနှစ်ရနေလို့လည်းပဲအစာအုံမသေးဘူးအခါဘယ်လိုလုပ်ရမလဲဆိုတဲ့အခါကျတော့မဈဉ္ညာမလျှောက်နိုင်အောင်ခြိပွားကိုဒါကွယ်ရှားမိခဲ့ရရတင်မှာဈဉ္ညာမလျှောက်နိုင်ပါပါဆိုတော့အဲ့ဒီမှာအမိန်ပေးလိုက်တယ် ရှင်ဘုရားဓာခွက်ရှမ်းမိခဲ့ရေတင်ပြီးတဲ့အခါကျတော့စဉ္ညာလျှောက်လို့ရသေးရလားအေးအဲ့ဒီခါကျတော့မှပိမသာရမင်းကြီးနာရောဆန်နေသိဆုံးနေဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ပြီးရှုမှတ်ခြင်းအားဖြင့်မိမိမှာပါရမီမပြည့်စုံသေးလို့တရားအသိဉာဏ်ဓုတွေမရသေးဘူးဆိုရင်တောင်မှပဲဣရိယာပုများပြီးတော့ကြမ်းမှပြီးအသက်မရှိနိုင်ဘူးလား အေးဒါကြောင့်မို့ဘုန်းကြီးတို့ကျမ်းမာခြင်းတဲ့ပုဂ္ဂိုလ်အသက်ရှင်ခြင်းတဲ့ပုဂ္ဂိုလ်ဘာလို့ရမှာလဲဈဉ္ဉံကိုကောင်းကောင်းကြီးလျှောက်ပါနောက်တစ်ခါနံပါတ်၄အတိတံပိတံခာယိတံတာယိတံတမ္မံပရိကမ္မံကိစ္စတိပရိကမ္မံကိစ္စတိအဲ့ဒီဈဉ္ဉံလျှောက်ပြီးရှုမှတ်ခြင်းအားဖြင့်မိမိစားထားတဲ့အစာတွေကြည်ကျစ်တယ် စွမ်းဖုံးပေးပြီးတဲ့အခါအာယုစွမ်းဖုံးပေးပြီးတဲ့အခါဖြစ်စေနေစွမ်းဖုံးပေးပြီးတဲ့အခါဖြစ်စေအနည်းငယ်မရှောင်နိုင်ပါဘူးဆိုရင်မိနစ်20မိနစ်30ဈဉဏ်လေးရှောင်ရတယ်။အဲဒီလိုဈဉဏ်လေးရှောင်ပြီးရှုမှတ်မှုလေးနဲ့ဈဉဏ်ရှောင်လို့ရင်တမာရီလည်းဖြစ်စေပြီးတော့ဣရိယာပုရောမမြတ်တာဘူးလား။ဣရိယာပုမြတ်တာပြီးတော့စားတာတဲ့အစာတွေရောမကြည့်ကြဘူးလား။ စားတာရဲ့အစာတွေလေးတည်ကျဲပြီးတော့ဣရိယာပုမြတ်တတမာတိတွေလေးဖြစ်လာနိုင်တယ်။နောက်တကဘုန်းကြီးတို့နံပါတ်5စင်ကမစိတ္တထိတိကိုဟောတိစင်ကမာတိကတောတမာတိစိတ္တထိတိကိုဟောတိဇင်းညာရောက်ရှုမှတ်ခြင်းအပြင်မရသေးတဲ့တမာတိတွေလေးမြန်မြန်ဖြစ်လွယ်တယ်ဟုတ်တယ်ဈဉ္ညာလျှောက်ရှုမှတ်ရတာထိုင်ရှုမှတ်ရတာတဲ့တောင်တမာတိဖြစ်လွယ်တယ်လို့ထင်နေတယ်ဘုန်းကြီး ဘာကြောင့်လဲဆိုတော့ထိုင်ရှုမှတ်တဲ့ကလူကငြိမ့်နေတယ်ခန္ဓာကိုယ်ကဘာဖြစ်နေလဲဒါပေမဲ့စိတ်ကရောငြိမ့်ရလားမငြိမ့်ဘူးအဲ့ဒီမှာစိတ်ကလူကငြိမ့်နေတယ်စိတ်ကမငြိမ့်ဟိုရောက်ဒီရောက်ဟိုသွားဒီသွားဟိုလွင့်ဒီလွင့်ဈဉ္ညာရောက်ရှုမှတ်တဲ့အခါကျတော့လူကတော့ခန္ဓာကိုယ်ကလှုပ်ရှားနေတယ်သို့တော့စိတ်ကြတော့ငြိမ်လွယ်တယ်သူ ။ဘာကြောင့်လဲဆိုတော့ရှုစဉ်ဟာအာယုံကထင်ရှားနေလို့ညာချီလှမ်းလိုက်တဲ့ကံမှာအဲ့ဒီလှမ်းတဲ့အာယုံပေါ်မှာစိတ်အာယုံလေးညှို့ရတာပိုပြီးလွယ်တယ်။ဘယ်ချီလှမ်းလိုက်တယ်ဆိုရင်ဘယ်ချီပေါ်မှာစိတ်အာယုံလေးညှို့ထန်ရတာပိုပြီးတော့လွယ်တယ်။အဲ့ဒီလိုစိတ်အာယုံလေးညှို့ထန်ရတာပိုပြီးတော့လွယ်ကူတဲ့အတွက်ကြောင့်မို့စိတ်တည်ငြိမ်မှုမြန်မြန်ဖြစ်တယ်။တမာတိမြန်မြန်ဖြစ်တယ် အဲ့ဒီတမာရီမြန်မြန်ဖြစ်ုံနေလားဆိုတော့အဲ့ဒီတမာရီဟာပိုးပြီးတော့လေခိုင်မြဲတယ်တမာရီပိုခိုင်မြဲတယ်အဲ့ဒီမှာဈဉ္ညာငန်းနေပြီးတော့တမာရီထူထောင်လို့တမာရီရလာတဲ့ပုဂ္ဂိုလ်ဟာထိုင်ရှုမှတ်တဲ့အခါမှာလည်းပဲအဲ့ဒီဈဉ္ညာတမာရီကမိမိထိုင်ကမ္မထံပုံမှာအထောက်အကူမရဘူးလားထောက်ကူရတယ်မြန်မြန်ကြီးတမာရီဖြစ်လွယ် နောက်ပြီးတော့ဣရိယာပုမျှနေတဲ့အတွက်ဣရိယာပုကိုလည်းခိုင်ခိုင်မြဲမြဲရှုမှတ်နိုင်တယ်။ပညာရဇောင်းခဏခဏပြောင်းမနေရဘူးပေါ့။ခဏခဏရွှေ့မနေရဘူး။ဣရိယာပုကိုပို့ပြီးတော့ခိုင်ခိုင်မြဲမြဲလေးမိနစ်30ထိုင်နိုင်ရင်မိနစ်35မိနစ်40ထိုင်နိုင်လာလိမ့်မယ်။အဲဒီမှာ45မိနစ်50ထိုင်နိုင်လာလိမ့်မယ်။တဖြည်းဖြည်းဈဉ္ဉံဣရိယာပုကို ပြည့်ပြည့်ဝဝရှုမှတ်နိုင်လာပြီဆိုရင်အထိုင်ဣရိယာပုဂ္ဂိုလ်လည်းပဲပြည့်ဝစွာရှုမှတ်နိုင်သွားတယ်။အဲလိုဈဉ္ဉံဣရိယာပုဂ္ဂိုလ်ကထိုင်ကမ္မထံပုံမှာရောကျေစုမပြည့်ဘူးလား။ကျေစုပြည့်တယ်။ထားကြောင့်မို့ဈဉ္ဉံကိုသိချရှာပါ။ယောဂီပုဂ္ဂိုလ်များ ထိုင်ပြီးတာနဲ့ဒီကထိုင်ကမ္မထံကိုဖြုတ်ပြီးတော့ဟိုနောက်မှသွားပြီးစကားပြောတာဘာလို့ဒါဒါတွေကိုရှောင်လိုက်။ထိုင်ကမ္မထံကိုရှုမှတ်ပြီးပြီဆိုရင် နောက်တစ်ခါဈဉ္ဉံကမ္မထာနဲ့ငါရှောင်မယ်မရှောင်နိုင်ပါဘူးဆိုရင်တောင်း45မိနစ်ဒါလောက်မရှောင်နိုင်ရင်မိနစ်30ငါတော့တော့ရှောင်မယ်အဲ့ဒီရှောက်ပြီးပြီဆိုမှမိမိပြုလို့ဆရာရှိတာတွေပြုလို့အဲ့ဒီလိုဘုန်းကြီးတို့ယောဂီများအမြဲမပြတ် ဆောင်ရွက်လို့ရှိရင်အဲ့ဒီမှာဣရိယာပုလည်းမျှတာတယ်တမာရီလည်းဖြစ်စီပြီးတော့မိမိရှုမှတ်တဲ့ကမ္မဋ္ဌာန်းအာယုံဝိပဿနာကမ္မဋ္ဌာန်းအာယုံပေါ်မှာများစွာကြည်စုမပြုဘူးလား ကျေစုပြုလာလိမ့်မယ်အဲ့ဒီမှာဈဉ္ညာလျှောက်ရင်းနဲ့ဒီအကျိုး၅မျိုးကိုရသွားတယ်အကျိုးဘယ်နှမျိုးလဲဟေးနံပါတ်1ကဘုန်းကြီးတို့ခရီးစီသွားနိုင်တဲ့အကျိုးနံပါတ်2ကကိုယ်စိတ်ကြံ့ခိုင်ခြင်းဆိုတဲ့အကျိုးနံပါတ်3ကဘုန်းကြီးတို့ယောဂီများပါတယ်လေယောဂကင်းစင်ခြင်းဆိုတဲ့အကျိုးနံပါတ်4ကစားထားတဲ့အစာတွေခြေချက်ခြင်းဆိုတဲ့အကျိုး နံပါတ်5ကတမာတိဖြစ်စေခြင်းတမာတိမပြည့်ခြင်းဆိုတဲ့အကျိုးဘယ်နှမျိုးလဲဒီတန်လေးကိုစုကြည့်ရအောင်ခยีသွားနိုင်ကြံခိုင်အာအင်းကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိ၅ပါးရှိ၅ပါးရှိ တွားသိစဉ်ချံအကျိုးတွေခရီးတွားနိုင်ကြံ့ခိုင်အာအင်းကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားသိစဉ်ချံအကျိုးတည် ဩဒါဈဉ္ဉံရဲ့အကျိုးပဲဘုန်းကြီးတို့ယောဂီများဈဉ္ဉံမိမိလျှောက်လို့ပါရမီမပြည့်စုံသေးလို့တရားမတွေ့သေးဘူးတရားမရသေးဘူးဆိုရင်ဒီအကျိုး၅ပါး၅ပါးကတော့မလွဲမသွေမရနိုင်ဘူးလားဒီအကျိုး၅ပါးထဲမှာမပြတ်တမာတိပါလာတယ်တမာရီကပို့ပြီးတော့ခံမြဲတယ်ဈဉ္ဉံလျှောက်ပြီးရှုမှတ်လို့ရတဲ့တမာရီကပို့ခံမြဲတယ် အဲ့ဒီတမာတိခိုင်မြဲတော့ဆက်ပြီးတော့ဘုန်းကြီးတို့ယောဂီများကဈဉ္ဉဏ်နဲ့ပဲဖြစ်ဖြစ်ထိုင်ဣရိယာပုနဲ့ပဲဖြစ်ဖြစ်ရက်တဲ့ဣရိယာပုနဲ့ပဲဖြစ်ဖြစ်ဆက်ပြီးရှုမှတ်နေမယ်ရှုမှတ်ပွားများအားထုတ်လို့ဒီတမာတိက မပြတ်လို့ဆက်ပြီး ရှုမှတ်လို့တမာတိတွေထက်တန်အားကောင်းစွာရလာရင်ဒီယုံနာဖြစ်ပြအိစ္ဆဒုက္ခအနတ္တသဘောကြီးဉာဏ်မှမထင်နိုင်ဘူးလားဒီဉာဏ်နေအစဉ်စဉ်ရင့်ကျက်ပြည့်စုံရင်ဘုန်းကြီးတို့ယောဂီများမဲ့အစဉ်စဉ် သို့မဟုတ်ယုံနဲ့နှစ်ပါးတို့ရဲ့ဖြစ်မှုပြမှုပြည့်စင်ရဖြစ်တဲ့အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဒီနဲ့ပါရမီတွေပြည့်စုံမယ်ဆိုရင်မဲအစဉ်စဉ်ဘူအစဉ်စဉ်ဆက်ရောက်ကိလေသာအသောကုန်ခန်းပြီးတော့ယဟန္တာတရားမဖြစ်နိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ရှုမှတ်လို့ရတဲ့ကမ္မထာတမာရီတရားရနိုင်တယ်လို့ဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့လည်းပဲတမာရီလည်းရနိုင်တယ်ဝိပဿနာဉာဏ်ရောမဖြစ်နိုင်ဘူးလား ဝိပဿနာဉာဏ်လောက်တည်းမဟုတ်ဘူးမဉဏ်ပူဉဏ်နိဗ္ဗာန်တိအောင်မရနိုင်ဘူးလားဟေးဒါကြောင့်ဘုန်းကြီးတို့ယောဂီများတိုင်းကမ္မထမ်းလေးလောက်တည်းမဟုတ်ပဲနဲ့ဈဉ္ဉဏ်ကမ္မထမ်းကိုလည်းပဲအပြည့်အဝတထိုင်ထိုင်ပြီးတိုင်းထိုင်ပြီးတိုင်းတစ်ချိန်ဈဉ္ဉဏ်လျှောက်ပါအနည်းဆုံးမလျှောက်လည်းရင်မိနစ်30လျှောက်ပါအဲ့ဒီလိုမိနစ်30လျှောက်ခြင်းအပြင်ဘုန်းကြီးတို့ယောဂီများမှာတမာတိတွေကိုလည်းပဲဖြစ်စေပါလေ တမာတိဖြစ်ရုံမဟုတ်ဘဲနဲ့ဣရိယာပုမျှတပြီးတော့နောက်တထိုင်ပြန်ထိုင်တဲ့အခါမှာပို့ပြီးတော့ဣရိယာပုခံမြဲပြီးတော့ထိုင်ဣရိယာပုနဲ့ကောင်းကောင်းကြီးမရှုနိုင်ဘူးလားအေးအဲ့ဒီကနေပြီးတော့ဆက်လက်ရှုနိုင်လို့တမာတိတရားတွေထက်တန်အားကောင်းစွာရပြီဆိုရင်တော့ဝိပဿနာဉာဏ်နဲ့မဉာဏ်နဲ့စဉ်စဉ်တက်ပြီးတော့ကိလေသာအသောကုန်ခံရဟနာတိအောင်မဖြစ်နိုင်ဘူးလားဗျာဒါကြောင့်ဈဉ္ဉံဣရိယာပုကိုလည်းပဲ ကြိုးကြိုးစားစားယောဂီပုဂ္ဂိုလ်များရှုမှတ်နိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း